ဒီပင်ကရက်2019ခုနှစ်ဒီဇင်ဘာလ9ရက်နေ့ဒီနေ့ယောဂီများသဒ္ဒရာရကဓမ္မတရားတော်ကိုကြားရမယ်သဒ္ဒရာဓမ္မသဒ္ဒရာရကဓမ္မ စတုဆိုတာကလေးအာရကဆိုတာဆက်ရှုပ်ထားရမယ်ကိုယ်စိတ်ထဲမှာမြဲတမ်းထိတ်ထိတ်ထားဓမ္မကတရားနိဗ္ဗာန်ကိုမြန်မြန်ရစေနိုင်တဲ့တရား၄ပါးရှိတယ်နိဗ္ဗာန်ကိုမြန်မြန်ရစေနိုင်တဲ့တရား၄ပါးအဲ့ဒါကသဒ္ဓုရရခဓမ္မတရားလို့ နိုင်ငံခြားသားရုပ်ရှင်တွေတရားတော်ခိုင်းတယ်သူတို့နိုင်ငံတွေမှာကတရားရှားတာကိုတရားရှားတာသူကြိုးစားမှရမယ်ဆိုပြီးတော့အထုကြတယ်ဘုမာပြည်မှာတရားတွေပေါ်တော့နိုင်ငံခြားသားတွေမြူတရားပေါ်တာဘုရားတရုတ်ပြည်မှာတရားသာခါရတော့တရားစစ်ဆိုင်တရားထိုင်တယ် မနေ့လေးနိုင်သူသုံးနိုင်သူသူနှစ်နိုင်ကွဲလိုက်ပြီးတော့တရားလာဆိုင်တယ်ဒါစိစတော့ပြုစားရဘုမမီမတရားတွေပေါ်တော့နိုင်ငံခြားသားတွေတရားတော်မီဘူးစတုရရခတ္တမတရားနိဗ္ဗာန်ကိုမြန်မြန်ရစေနေတော့တရား၄ပါးမိမိရဲ့ကိုယ်သက်စိတ်ထဲမှာအမြဲတမ်း ပညာဉာဏ်ဖြင့်ရှုပွားတရား၄ပါးဆိုကိုယ်စိတ်ထဲမှာကိုယ်စိတ်ထဲမှာမြဲမကွာမြဲမကွာပညာဉာဏ်ဖြင့်ရှုရသည်ပညာဉာဏ်ဖြင့်ရှုရသည်ကိုယ်စိတ်ထဲမှာကိုယ်စိတ်ထဲမှာမြဲမကွာမြဲမကွာပညာဉာဏ်ဖြင့်ရှုရသည်ပညာဉာဏ်ဖြင့်ရှုရသည်ကိုယ်စိတ်ထဲမှာကိုယ်စိတ်ထဲမှာမြဲမကွာ ဝါယေနဝါဝိညာဉ်ဉာဏ်ဖြည့်ရှုရမည်ဝိညာဉ်ဉာဏ်ဖြည့်ရှုရမည်သို့သုစေနဝါယေနဝါဝိညာဉ်ဉာဏ်ဖြည့်ရှုရမည်သုစေနဝါယေနဝါဝိညာဉ်ဉာဏ်ဖြည့်ရှုရမည်အမြဲမပြတ်အမြဲမပြတ်ထထ ရှုမှန်ပွားရမည်ရှုမှန်ပွားရမည်အမြဲမပြတ်အမြဲမပြတ်ထထထထရှုမှန်ပွားရမည်ရှုမှန်ပွားရမည်အမြဲမပြတ်အမြဲမပြတ်ထထထထရှုမှန်ပွားရမည်ရှုမှန်ပွားရမည်အမြဲမပြတ်ထထ နှစ်ပါးရှိတယ်မိမိကိုယ်ရဲ့စိတ်ကလေးမှာဉာဏ်ဖြင့်ရှုရမယ်ဉာဏ်ဖြင့်ရှုရဆိုတာဟာသိအောင်ဒါပဲစဉ်းစားတာမျိုးမဟုတ်ဘူးသိအောင်ပြောရတယ်မြင့်မပြတ်ထပ်ထပ်ရှုမှရမယ်မြတ်စွာဘုရားရှင်ဘာဝိတာဘဝိကတာကြိမ်ခံများစွာရှုရမယ်ပွားရမယ်ဘာဝိတာဘဝိကတာအဘိညာယသံဘောဓာယနိဗ္ဗာန်ယသောတတိ ဒီတရားတွေကိုထပ်ထပ်စမပြတ်ပွားနေရတယ်တရားရှင်မှလည်းကိုယ်ကိုများမှာဒီတရား၄ပါးကိုယ်သက်စိတ်ထဲမှာမြတ်တည်သွားပြီလို့ဖြစ်နိဗ္ဗာန်ကိုမြန်မြန်ရတာပဲသတုရရခတံမတရားကိုယ်ဇောက်တရားလို့လည်းခေါ်တယ်ကိုယ်ဇောက်တရား၄ပါးရှိတယ်ဘာရှိလဲတေ ဗုဒ္ဓသတိပါဝနာနေမေတ္တာဘာဝနာသုံးမရဏသတိဘာဝနာနဲ့လေးအတုပဘာဝနာဒီပိုင်းဒီပိုင်းဘုရားသတိဘာဝနာဘုရားကုံပွားရတယ် တရားရှိမှတဲ့ပုဂ္ဂိုလ်ဟာဘုရားကိုကြည်ညိုလေးလေးတရားထုတ်တယ်လေးပဲဘုရားကြည်ညိုဆိုတဲ့နေရာမှာဘုရားရှင်မြတ်တော်ကြည်ပြီးတော့ဒီစိတ်ကြည်နေတာလို့ဆိုတော့မဟုတ်ဘူးကိုပုညဓမ္မညာရသလောက်ကိုမှတ်ထားသလောက်မြတ်စွာဘုရားရှင်ဘုရားတော်ကိုပွား ဘုရားကတော့၉ပါးအရဟံဂုဏ်တော်အရဟံဂုဏ်တော်ဆိုတာအရဟံပူဇော်သူ့ကိုခံတော်မူထိုက်ပြီးတော့မြတ်စွာဘုရားဟောအရဟံပူဇော်သူ့ကိုခံတော်မူထိုက်ပြီးတော့မြတ်စွာဘုရားအရဟံ1500ကိလေသာတို့မှဝိကွာတော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာကိလေသာမရှိဘူး ညာပြအရဟံစိတ်ပေါ်ရာရနဲ့အကုသို့ပြုတော်မူသောမြတ်စွာဘုရားသတ္တဝါတွေစိတ်ပေါ်နေရာရရင်အကုသို့ပြုတတ်တယ်မြတ်စွာဘုရားဘယ်တော့မှမပြုအရဟံသံသရာယအကဒုက္ခတဝါဖြစ်သောကိလေသာတို့ကိုချုပ်ပဲဖြစ်စီတော်မူပြီးတော့မြတ်စွာဘုရားအဲ့ဒီအရဟံတော်ပေါ်တဲ့မြတ်မြတ်မှာတစ်ခုလုံးပွားနိုင် အရဟံထာဂယကိလေသာလုံးဝဝိကွာတော်မူပြီးသောမြတ်စွာဘုရားလွယ်တထာဂယကိလေသာဝိကွာတော်မူမြတ်စွာဘုရားဖက်ချီဘောခါကြတော့ပြမင်းသားတို့ကြည်ပြီးတော့ဒါနှလုံးသွင်းရသမ္မာသမ္ဗုဒ္ဓောသင်္ခါရဥဒရလက္ခဏာနိဗ္ဗာန်သိဉာဏ်ဤဟုသောမြေရတ္တတရားငါးပါးကိုမူပြီးအလိုလိုသားလေးသိမြင်တော်မူသောမြတ်စွာ ညာသင်္ခါရဝိကာရလက္ခဏာနိဗ္ဗာန်ပြညာဒီတရားတွေကိုသူကြီးအလိုလိုသိအောင်မြတ်စွာဘုရားဘုသူထံမှာနိမခံပဲလိုလိုသိတော်မူမြတ်စွာဘုရားတမန်တော်ဗုဒ္ဓဘုဝိဇ္ဇာသာသမ္ပန်သောဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးစရဏ၁၂ပါးနိဗ္ဗာန်ကုန်သောမြတ်စွာဘုရား ဥဇာတဝဆိုတာပုပ္ပေနုပုပ္ပေနုကတတိညာဒီပါစကုညာအတဝကယညာဥဇာ၃ပါးအဲ့လိုကြီးပွားရင်ရတယ်ပုပ္ပေနုကတတိညာဒီပါစကုညာအတဝကယညာဥဇာ၃ပါးဝိဇာနာကမ္မနောဝိဇာ၃ပါးဝိဇာ၈ပါးသရဏ15ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား သူကတော့ကောင်းသောစကားကိုသာဆိုတော်မူ၍ကောင်းသောနိဗ္ဗာန်ကိုကြွားသွားတော်မူသောမြတ်စွာဘုရားဉာဏ်ရည်ကွာလောကဝိတုတတလောကသင်္ခါရလောကအပ္ပတလောကဒီလိုသောလောကသုံးပါးကိုအပြည့်မရှိသိမြင်တော်မူသောမြတ်စွာဘုရားအလုံးတော်ကိသဓမ္မတရာတိမလိမ္မာမယင်ကြီးသတ္တဝါတို့ကို လေဝါယင်မြောက်ဆုံးပါတော်မူတာသောမြတ်စွာဘုရားသတ္ထဒေဝဘုဒ္ဓနာမြမနာလူခဏိသူတော်ဆရာဖြစ်တော်မူသောမြတ်စွာဘုရားဘုဒ္ဓသစ္စာလေးပါးတရားကိုကိုယ်တော်တိုင်လည်းသိတတ္တဝါတို့လည်းသိစေတော်မူသောမြတ်စွာဘုရားဘဂဝါဣတိရိယဓမ္မယာကတိကမဗျာတကို ဘုဒ္ဓ၆ဆုံးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီဘုရားကိုတော့ကိုယ်ကပြောရင်တရားလည်းပြောပြီးနေလူရင်းရတယ်အရဟံဘုံတော်ဘွားအရဟံသံဃာယဖိနိတာတို့မှဘုရားတော်မူပြီးသောမြတ်စွာဘုရားအရဟံစေကိုရာယ၌အကုသို့ပြုတော်မူသောမြတ်စွာဘုရားအရဟံ ပူဇော်သူ့အနောင်ကံမိတော်မြတ်စွာဘုရားအဲ့သုံးလုံးရပြရတယ်။အရဟံပူဇော်သူ့အနောင်ကံမိတော်မြတ်စွာဘုရားအရဟံတထမယပြိဋိဒါလုံးဟုတ်ပါတော်မူသောမြတ်စွာဘုရားအရဟံစိတ်ကိုရရနဲ့အမှုကိုပြီးတော်မူသောမြတ်စွာဘုရားအဲ့ဒါလေးပွားရရကျန်တဲ့တော်လေးအလပေါ်ပြီးယူသွားပြီ။ဘုရားမြတ်ကပွားရမယ် ဗုဒ္ဓရဲ့ဒီဘဝနာကိုပွားရဖို့ပါစီပွားဥစ္စာကတော့ဆိုးရုပ်တုတ်တယ်တုတ်တယ်မြတ်စွာဘုရားရဲ့ဆရာတော်ကအနာဂတ်ကိုသိကြီးရဲ့အရင်ဥပ္ပတိမထေမရှိဘူး။အိုးရှိရှိပြားရှိလက်ထက်တဲ့အဲ့ဒါသူဘုရားနဲ့ကပွားလာဘဝနာနာမုတ္တရာဘုရားနဲ့ဘာဝဟိဘဝနာနာမုတ္တရာ ဘဝနာထဲမှာတော့စေတန်းအမြင့်ဆုံးဘဝနာပဲဘုဒ္ဓဘာသာဘဝနာဘဝနာဘယ်တော့မှစုကောင်းကြတာစုကောင်းရှိတုံးမြဲတာတုံးပြန်လာတယ်အဲတော့ထိထိုးကြရဘူးအရံကုန်လို့သာတေကြီးခြားခြားပွားဘုန်းကြီးကတော့တရားရှင်ဘုံတော်ကိုတရားရှိောက်နေ တရားရှိခောက်တရားရှိခောက်ဟိုတော့ကိုကခဏခဏမှားတာသိကြကတော့ပေါင်းလို့ဗတိလေးနဲ့ကင်ပြီးတော့မှားရဒီနေ့ကိုတရားရှိခောက်ပွားတာဘုရားကုံတော့ဘုရားကုံတော့ပွားတဲ့ပုဂ္ဂိုလ်ဟာစီးပွားဥစ္စာဟာဆိုးရွားတာဖြစ်ဘူးတုတ်တယ်တုတ်တယ်ဒါလောကီတို့နော်လောကုတ္တရာတို့ကတော့ဖြင့် နိဗ္ဗာန်ကိုမြန်မြန်ရရှိနိုင်တယ်ဗုဒ္ဓဆွမ်းဤပါလိုက်သိမြင်ပြီးယုံကြည်မြဲလာသွားဓမ္မဆွမ်းဤသိမြင်ပြီးယုံကြည်မြဲလာသွားသံဃာဆွမ်းဤသိမြင်ပြီးယုံကြည်မြဲလာသွားသူကြီးဗုဒ္ဓဆွမ်းဤဗုဒ္ဓဆွမ်းဤသိမြင်ပြီးယုံကြည်မြဲလာသွား ဗုဒ္ဓဆွမ်းဤဗုဒ္ဓဆွမ်းဤသိမြင်ပြီးသိမြင်ပြီးယုံကြည်မြဲလာစွာယုံကြည်မြဲလာစွာဗုဒ္ဓဆွမ်းဤဗုဒ္ဓဆွမ်းဤသိမြင်ပြီးသိမြင်ပြီးယုံကြည်မြဲလာစွာ တယ်မြတ်စွာဘုရားကိုယ်တော်ပွားရင်ပွားရင်လည်းဘုရားရှင်ရဲ့ကျေးဇူးပြီးပြီလားစိတ်ထဲမှာခိုင်မြဲသွားတယ်အဲ့ဒါဗုဒ္ဓမြတ်ဘဝနာပေါ်ပါဒီဟိုကျောင်းမှာနန္ဒဆိုတဲ့ဂုံသိမ်းတွေရှိတယ်ဗုဒ္ဓမြတ်ဘဝနာအမြဲပေါ်စီပွားအောင်ပုတ်တယ် နာတာပုံတယ်ဇနိကအလွန်ချော့လွန်လှဒီတော့အမတ်တို့ကနန္ဒကုံတယ်ရဲ့ဇနိကိုလူလာအမျိုးမျိုးပြန်ပြီးတော့အွန်လိုင်းပညာရှင်တွေနဲ့တွေ့ဖွဲ့ပြီးတော့လူတွေနဲ့တိုက်ပြီးတော့နန္ဒကိုသိအောင်ကျင့်နန္ဒကုံတယ်ကအမြဲတမ်းဘုရားလူကြီးပေါ်လာပွားနေတယ် အဲ့ဒီ online ပညာနဲ့လုပ်ထားတဲ့ဘလူတွေကဗတိနေမှာဝင်လို့မရဘူးတန်ကွန်ရည်ကြီးနဲ့ကာထားသူပဲဒီမိစ္ဆာနတ်ဘလူတွေ online ပညာတွေနဲ့တတ်ခိုက်တယ်နော်နော်ကုန်တယ်ကြီးဗတိမှာဝင်လို့မရဘူးတန်ကွန်ရည်ကြီးနဲ့ကာထားသူပဲဒါဘာရဲ့အစွမ်းလဲဟုတ်တယ်နော်စွမ်းနော်လောကီကျွေးတယ်နော် အဲလာပေါင်းများစွာနှစ်ပေါင်းများစွာအဲ့အမှန်ကနေပြီးတော့အောလံပညာရှင်နဲ့နန္ဒကုံကိုတတ်ခိုင်းတာမရတာနောက်တော့အဲ့ဘလူတွေကစိတ်ခိုက်တဲ့အောလံပညာရှင်နဲ့အဲ့အမှန်ကိုတတ်ပလိုက်တယ်နန္ဒကုံမတတ်ပဲနဲ့အမှန်နဲ့အောလံပညာရှင်ကိုတတ်ပလိုက်တယ်ကြံကမှရှိတယ်ဒါပါစွမ်းရည်နဲ့ ဗုဒ္ဓမြတ်ပေါ်နဲ့စွမ်းရည်အဓမ္မပြုမြောက်ပါတယ်နော်ကျင့်ယူလေးပေါ့အရဟံဘုံလေးတွေပေါ့ပွားနိုင်ရပါပြီအရဟံပူဇော်အထုကိုခံတော်မူတတ်ပြီတော့မြတ်စွာဘုရားအရဟံ1500ပြိလာတို့မှာဝိကွာတော်မူသောမြတ်စွာဘုရားအရဟံစိတ်ကိုယ်ရအရာ၌အကုသို့ပြုတော်မူသောမြတ်စွာဘုရားလွယ်တဲ့ နှစ်မေတ္တာပွားနာမေတ္တာပွားရတယ်မေတ္တာပွားရအဝိရာဟွန်တုအပြာပိစာဟွန်တုအနိကာဟွန်တုဒုက္ခတဏံပရိဟာရန္တုမေတ္တာပွားရမိမိကိုယ်ကိုမိမိဖြစ်မြတ်လို့တလို့အသက်ရှိတတ်တော်များအပေါ်မှာစေကောင်းထားပြီးဖြစ်မြတ်လို့ရင်မေတ္တာဘာဝနာလို့ခေါ်မေတ္တာစိတ်ဓာတ် မိမိကိုယ်ကိုမိမိချင်းမြတ်လို့တို့အသက်ရှင်တတ်တော်များပေါ်မှာစေကောင်းထားပြီးတော့ရှိခင်ချင်းကိုမေတ္တာဘဝနာပွားတယ်မေတ္တာဘဝနာပွားနေမှာယဉ်သူရှိနိုင်ဘူးအစိတ်ခတ်တော်လဲအစိတ်မဖြစ်ဘူးအန္တရာယ်ကြီးနေခစ်ကျင်သူပေါ်များတဲ့အတွက်မိမိဝန်ကျင်ကလူတွေဟာ နားရအမြဲတမ်းဆက်ချက်ပေးတယ်လုပ်ငန်းကိုအောင်မြင်အောင်လုပ်ပေးတယ်သေတော့ဘာမှလည်းဗြဟ္မဘုလုပ်တယ်နောက်ဆုံးနိဗ္ဗာန်နဲ့မေတ္တာပွားမှာနော်အစိတ်ကတော့လည်းအစိတ်မဖြစ်ဘူးဒါမှလည်းနည်းနည်းဖို့ကလည်းဖြစ်မပေါ့ဘူး လူကမဆိုထားနဲ့ကျက်ကထဲမှာပြတာတော်ထဲမှာဘောမကြီးတကောင်သူ့သားလေးကိုသူတိုက်နေမိခင်ဘောမကြီးကသူ့သားလေးကိုသူတိုက်နေမုတ်ဆိုးကနွားပါကိုလေးနဲ့ခွင်းမြတ်နဲ့ပြတာမြတ်ထိုင်းရွယ်လေးလိုပဲခွေပြီးတော့ဆင်းသွားတယ်မပေါက်ဘူးတရိษံဖြစ်တဲ့တတ္တဝါရဲ့မေတ္တာကနော် မိမိရဲ့သားလေးပေါ်မှာလွတ်တိုက်နေတာမေတ္တာမဟုတ်လားနော်မကြီးသားလေးကိုလွတ်တိုက်နေတဲ့အခါမှာမေတ္တာဓာတိပြိဿန်တတ္တမုတ်ဆိုးကလေးနဲ့ပြင်းတာမြတ်ရှိပြီမဲ့ထိုင်ရည်လေးကကိုယ်ကြီးဆင်းသွားတယ်မပေါင်းဘူးတဲ့ဒါဘာစွမ်းရည်လဲမေတ္တာဓာအစွမ်းရည်မေတ္တာဓာအစွမ်းရည် အဲ့မေတ္တာပွားရတယ်မေတ္တာပွားဒါမှကိကိစုများအလုံးသတ္တဝါတွေဘေးရန်ကိကြပါစေစိတ်ဆင်းရဲကိကြပါစေကိုယ်ဆင်းရဲကိကြပါစေကိုယ်စိတ်နဲ့ပြချမ်းသာစွာနဲ့မိမိတို့ခန္ဓာဝန်ကိုကောင်းစွာရွေးဆောင်နေကြပါစေဘုရားအဲ့မေတ္တာကိညိုလေးကိုကြောက်မှပြင်ပြရတယ်နေ့တိုင်းအောက်တည်းပြီးဆိုရတယ်အလုံးသတ္တဝါတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်လက်ပြချမ်းသာစွာနဲ့မိမိတို့ခန္ဓာကိုယ်ကောင်းစွာရွေးဆောင်နိုင်ကြပါစေသူကြည်အာလောကတဝါတွေအာလောကတဝါတွေဘေးရန်ကင်းကြပါစေဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုစေရတရားတန်တာစွာနဲ့မိမိတို့တန်တော်ဟောင်းကိုဘောင်းစွာရွတ်ဆောင်နိုင်ကြပါစေ။ဒီအလုံးသတ္တဝါတွေဝေယံကြည်ရပါစေ။စိတ်ဆင်းရဲကြည်ရပါစေ။ကိုယ်ဆင်းရဲကြည်ရပါစေ။ကိုယ်စေရတရားချမ်းသာစွာနဲ့မိမိတို့တန်တော် ဆန္ဒကြပါစေ။ဘွားမေတ္တာဘွားမေတ္တာဘွားတော့တူများဒီဝိဒကဆရာတော်ကြီးမေတ္တာဘွားဤရာလုံးစုံများစွာသတ္တဝါချမ်းသာကိုယ်စိတ်မြဲပါစေ။ဥပါယံတွေပြည့်စင်ဝေးသိငြိကြပါစေ။ကြောက်တမကြောက်တမြင်ရများစွာသတ္တဝါချမ်းသာကိုယ်စိတ်မြဲပါစေ။ဒါနားလည်ပြီးပြီ။ကြောက်တမကြောက်တမြင်ရများစွာသတ္တဝါ တုတ်တန်အတ္တဝါဆိုတာကဥတုဇင်သောတာပန်တဂရကမကြောက်တန်အတ္တဝါဆိုတာကအနာဂံဟန္တာနားလည်ကြည့်ရကြောက်တန်မကြောက်တန်နေရမြတ်စွာတတ္တဝါချမ်းသာကုန်စေမြဲပါစေဥပါယံဝေကိစဉ်ဝေမြည်အေးကြပါစေဒါဒီလေအဲ့တော့ဝိနေနိနွေအထွေမြတ်စွာတတ္တဝါချမ်းသာကုန်စေမြဲပါစေ ဥပါယံလေကင်းစင်ဝေမြေရပါစေဝေနေနိနေကိုနဲ့အနိမယတ္တဝါရေကိုနဲ့ဝေရတ္တဝါရေဝေနေနိနေထွေမြတ်စွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပါယံလေကင်းစင်ဝေမြေရပါစေဘဝစာဆုံးမဆုံးများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေတဏှလို့ယူကြည့်တယ်ဘဝစာဆုံးဆိုတာယဟန္တာဆိုတယ်ဘဝပုံသရကို ဘဝစဆုံးမဆုံးများစွာဆိုတာကဘုသူစဉ်သောတာပန်သဂရကအနာဂံဘဝမကုန်တဲ့တ attva တွေဆိုလိုတဲ့မြင်ညာထဲမှာမြင်ရည်ကြီးတဲ့ဘဝစဆုံးမဆုံးများစွာတ attva ဘဝတ attva ဆိုတာကယဟန္တာဆိုလိုတဲ့မဆုံးဆိုတာကဘုသူစဉ်သောတာပန်သဂရကအနာဂံဆိုလိုတဲ့ဘဝစဆုံးမဆုံးများစွာတ attva ချမ်းသာကိုယ်စိတ်မြဲပါစေ။ ဥပါယံဝေကိစဉ်ဝေနိတိကြောင့်စေအဲ့ဒါနှစ်နည်းတယ်ဒုရမေတ္တာရှိတုအလလောယခန္ဓာသတ္တဝါချမ်းသာကိုစေမြဲပါစေရှိတုအလခန္ဓာကိုရှိရတ္တဝါတွေခန္ဓာကိုတူရတ္တဝါတွေခန္ဓာကိုအလယ်လကတ္တဝါတွေခမ်းမကြီးပေါ့ခန္ဓာကိုရှိရတ္တဝါတွေဘူးလဲမွေတွေငကားတွေပေါ့ရှိတုအလခန္ဓာကိုတူရတ္တဝါတွေ ခန္ဓာကိုယ်တိုးတာခန္ဓာကိုယ်ကူးတာခန္ဓာကိုယ်ဝိုင်းတာပြည့်ဟက်လက်အတော်ရှိတုအလခန္ဓာကိုယ်အလလလတဲ့တော်ရီရှိတုအလသုံးရခန္ဓာတတ္တဝါချမ်းသာကိုယ်စိတ်ပြေဝစေခန္ဓာကိုယ်ကြောရုံးရှိတဲ့တတ္တဝါများသူဥထားတဲ့ဥကိုတစုံတစ်ခုသောအန္တရာယ်မတွေးဘူးဆိုရင်ဘယ်တော့မှမသေးဘူးတဲ့သိရှိတယ် မိခင်ရဲ့ကဓာတ်ကြက်ကဘလို့စားတယ်ခန္ဓာကိုယ်ကြောရိုးဆိုတဲ့သွားဆိုတာငွေတွေဥဒန်းတွေခန္ဓာကိုယ်ကြောရိုးရှိတဲ့တ attva များသည်သူဥထားတဲ့ဥကိုတဇောတကုအန္တရာယ်မပြေးဘူးဆိုရင်ပေါက်ဖွားပြီးတော့တ attva အောင်ဖြစ်လာတယ်အဲ့ဒါဘာကြောင့်လဲ မိခင်ရဲ့မေတ္တာဓာတ်ကြောင့်ပဲရှိတုအလကိုယခန္ဓာတတဝါချမ်းသာကိုယ်စိတ်ဖြစ်ပါစေဥပါယပေကင်းစဉ်ဝေးကြီးကြပါစေကြည့်မယ်အလသွေရခန္ဓာတတဝါခန္ဓာကိုကြည့်ရတတဝါတွေခန္ဓာကိုငယ်တတဝါတွေခန္ဓာကိုအလယ်စက်တတဝါတွေငယ်ဆိုတော့ဝိစရိယကရှင်ရကတတ်တာရောက်သွားရကြည့်မယ်အလ ဆင်ရအကွာကြီးပေါ့ကြည့်ရအလတ်ပြည့်သွားတော့လူတွေပေါ့ငယ်အကွာလေးငယ်အကွာလေးတွေဟောကိုရစရိပါဝါကြည့်ငယ်အလတ်သုံးရခန္ဓာတတ္တဝါချမ်းသာကိုယ်စိတ်ဖြစ်ပါစေဥပါယံဝေကိစေဝင်ကြီးအိပ်ကြပါစေဆိုကြအလတ်သုံးရခန္ဓာတတ္တဝါဆူရဆိုတာဝါအကွာကျုပ်ရကပိဋကတ္တဝါအလတ်တ္တဝါ ခန္ဓာကိုယ်ဝါရတ္တဝါခန္ဓာကိုယ်ပေရတ္တဝါခန္ဓာကိုယ်ဘဝအပိလဲလဲတ္တဝါအဲ့တ္တဝါတွေသုံးနည်းပါတယ်ဆိုကြုံအလိုက်သုံးရခန္ဓာတ္တဝါချမ်းသာကိုယ်စိတ်တွေပါစေဥပယံပဲပြည့်စုံရည်နေကြပါဘုရားလွယ်လို့ဒါလည်းပွားတယ်ကိုယ့်ဘုရားရတာလည်းကိုပွားတယ်ဟာတိပိကဆရာဘုန်းကြီးရေးတဲ့ဒါလည်းပွားတယ်ညောင်တို့ကလည်းတော့ပဲအဲ့ဒါကိုသိုးနေရတာ ဒါခုနကတော့အတိတ်ပဲသိချင်မှတည်းသိမယ်ဒါမေတ္တာဘဝနာပွားနေတဲ့မေတ္တာဘဝနာပွားရအကောဟာယံသူရှိနိုင်ဘူးအစိတ်ကကောလည်းအစိတ်မဖြစ်ဘူးအန္တရာယ်ကြီးတယ်ဒုက္ခလည်းညံ့တယ်ညံ့တယ်လည်းဖြစ်ပေမဲ့မဆုရှာဘူး ဖြစ်ခင်ကိုပေါ်များတဲ့အတွက်မိမိဝန်ကျင်ကလူတွေနဲ့တွေကဆောက်ရှောက်တယ်လုံနဲ့အမိပြီးပွားတယ်သေတဲ့အခါမှာမြမပုံလာတယ်နောက်ဆုံးနိဗ္ဗာန်ရတယ်မမေးတာတဘာကျိုးလဲမေတ္တာဘာဝကျိုးတန်ဆိုအာလောတ္တဝါတွေဝေယံသိကြပါစေ စိတ်ဆင်းရဲကိရပါစေကိုယ်ဆင်းရဲကိရပါစေကိုယ်စိတ်လက်ပြချမ်းသာစွာနဲ့မိမိတို့ခန္ဓာကိုယ်ကောင်းစွာရွေးဆောင်နိုင်ကြပါစေမေတ္တာဘာနာပွားပါကျုပ်မများဘူးမရဘူးနော်သုံး မာရဏတတိကမ္မထံပင်ကြီးတရားကိုကြွားရမယ်ပင်ကြီးတရားကိုကြွားရမယ်ကြည့်သတ္တဝါတွေပြင်မယ်အလုံးပြရမှာငါသည်ဘုရားတရားဤအခြေပိုင်းပဲလူတော်သည်ကြည့်ငါသည်မုတ်ချတရားဤအခြေပိုင်းပဲလူတော်သည်အမိရအမိရငါသည် ဝဖြတေယံဒီခြေဘက်ပဲပြောတယ်ဘယ်ခင်ပါသိမဆိုတာတော့ဒီမပြောနိုင်ဘူးမြတ်စွာဘုရားတရားမြတ်စွာဘုရားရှိကမရဏကမ္မထာကိုညာတော်တာပွားခိုင်းပွားခိုင်းတော့မြတ်စွာဘုရားရှင်မေးတဲ့စိတ္တယဟန်တို့သိခြင်းတရားကိုဘယ်လိုပွားသလဲလို့မေးတော့အမျိုးမျိုးအောင်သိရတယ်ဒီလိုဟာတော့အတ္တနဲ့ကြိုင်တရားပဲလို့ပွားတယ် ကြွတပည့်တော်တော့တလိုက်တိုင်းတရားမင်းပြီးတော့နောက်ထပ်15ရက်ကြာရင်သိနိုင်တယ်တကြွနောက်ထပ်10ရက်ကြာရင်သိနိုင်တယ်နောက်ထပ်9ရက်ကြာကြာရင်သိနိုင်တယ်မျိုးပြောရနောက်သိရတော့ငါသည်ရှုသွင်းနိုင်တယ်လေပြန်မထွက်ပြီးသိနိုင်တယ်ပွားပါတယ် ရှုသွင်းလိုက်တဲ့အလေးပြန်မထွက်ဘူးသိနိုင်တယ်ရှုထုတ်လိုက်တဲ့အလေးပြန်ဝင်ပြီးသိနိုင်တယ်လို့ပြီးတော့ဘာသာမိတိကမ္မကံဟောတယ်ဘုရားဘုရားသာလို့ခေါ်တော်တရားပါလေသာဓုခေါ်တော်လေလူပွဲရနော်သိရင်တရားမြဲမြဲတယ် ကမ္မထံငါထက်ဤသူငါမောက်လူရွယ်သူသေးတာများလာပြီခဏမဆက်ဥစမြဲငါလည်းသိဖို့ဤလာပြီကုသိုလ်ကောင်းမှုတို့တည်ပြုသုဆောင်ထမ်းမှရတော့မည်ဩနာတိဒုက္ခတွေပြည့်ပြီမလို့ပြီတို့ငါထက်ဤသူငါထက်ဤသူငါအောက်လူငါအောက်လူရွယ်သူသေးတာများလာပြီ မာနဲ့ဤသူမာအောင်လူရွယ်သူသေးရာမြတ်လာပြီမာနဲ့ဤသူမာအောင်လူရွယ်သူသေးရာမြတ်လာပြီ ဘာသာရှိလို့ဆိုတာကကိုယ်တည်းရှိတဲ့ပုဂ္ဂိုလ်တွေနေတဲ့ကိရိယာမအောင်ဆိုတာကကိုယ်ထက်ငယ်ပုဂ္ဂိုလ်ရွေဒီဆိုတာကကိုယ်နဲ့ရွေဒီတန်နေသိကြရင်ကဩတဲ့ဆက်ဆုပ်စရာကောင်းလေအဲ့ဒါဘွားပါတဲ့ခဏမစဲကိုယ်စမြဲငါလည်းဒီကိုနီလာပြီ ခဏ20ကိုစမြဲမာလက်သေးဖို့နီလာပြီခဏ20ကိုစမြဲမာလက်သေးဖို့နီလာပြီသကိခဏ20 ခဏမဆက်ဥစဉ်မြဲဆိုတာဥပ္ပတိပြီးပြီးဓမ္မသဘောတရားလေးပြလိုက်ပြလိုက်ပြလိုက်ပြလိုက်ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြလိုက်ကြရပါနဲ့သွေးနေတာပါပဲခဏမဆက်ဖြစ်ပြက်ဖြစ်ပြက်ဖြစ်နေတာပဲကုသိုလ်ကောင်းမှုယုတ်တည်ပြုသုဆောင်ခမရတော်မူကုသိုလ်ကောင်းမှုယုတ်တည်ပြုသုဆောင်ခမရတော်မူ ကုသိုလ်ကောင်းမှုယုတ်တည်ပြုသုဇာသမရတော်မူသူကြည်ကုသိုလ်ကောင်းမှုယုတ်တည်ပြုသုဇာသမရတော်မူတဲ့ဒီပြုပါဘုရားကျောင်းပါ မကြမကြပြောတယ်ဘောဒီတရားဟောရင်ဘုန်းကြီးကိုလေစေယုံတဲပြီးတော့အတိတကျတိတကျချင်းမှာဘုန်းကြီးလာမေ့ပြီးတော့သင်္ကန်းကြီးလူခိုင်းပါတယ်ဘုန်းကြီးအမနာရှက်တယ်ကျမ်းကျမ်းမှာပါတော့လူရတန်းရမကြမကြသတိပေးတယ်အာကြပြရလာပေးတယ်မနေတော့လည်းဒီလိုပဲလာပေးတယ်ဟောလိုက်တော့ဒီပရိသတ်ကြားနဲ့တော့ပြီးတော့ဆုခိုင်းရတယ် ဟိုတတိတတိယမြတ်တစ်ချက်ရတစ်ချက်နဲ့တဲ့ဖြစ်တာဒီလိုသေမှုဖြစ်နေတဲ့ယောဂဖြစ်တဲ့ပုဂ္ဂိုလ်လှူတယ်ပြည့်စုံတဲ့ပုဂ္ဂိုလ်ကဘယ်တော့မှလှူခံလို့စိတ်မရှိဘူးဘယ်တော့မှမရှိဘူးခဏခဏကြောင့်ဒီပြရဆိုဩနာတိယေဩနာတိယေဒုက္ခပိဒုက္ခပိပြေမလောပြီပြေမလောပြီဩနာတိယေဩ ဒုက္ခတွေပြည့်၍မလော့ပြီဘုနာတိဒုက္ခတွေပြည့်၍မလော့ပြီ သင်္ကေတတရားကိုနှလုံးသွင်းနိုင်ရင်မကောင်းတာတွေလည်းပဲမလုပ်တော့လုပ်ဖို့ကြံ့ကြည်ရတော့မလုပ်ဖြစ်တော့မကောင်းတဲ့စကားကိုလည်းမပြုတ်ဖြစ်တော့မကောင်းတဲ့ကြံတွေကိုလည်းပဲမကြံစီတော့ကောင်းတဲ့အလုပ်ကောင်းတဲ့စကားကောင်းတဲ့အကြံစီတွေပဲလို့ပြောတယ်ဥပ္ပဒေများပြီးပေါ်ပါတယ်ဒါကနိဗ္ဗာန်ကိုသိသွားတာပဲ မကောင်းတာတွေကိုလုပ်တယ်မကောင်းတာတွေကိုပြောတယ်မကောင်းတာကိုပြန်ဆိုတာဟာသိရင်ကြောက်ဒီပြာလို့ပဲတဲ့တုတ်เสียကောင်းတယ်ကိုတဲ့ကြီးရဲ့ပုဂ္ဂိုလ်လည်းနေတဲ့ပြင်လာပါပဲကိုအငယ်ပုဂ္ဂိုလ်လည်းနေတဲ့ပြင်လာပါပဲကိုနေရွေတွေ့နေတဲ့ပြင်လာပါပဲလေးအတုပဘဝနာအတုပဘဝနာလူသေးကောင်းကြီးဟာ ဆက်စုပ်ရွန်ရှာပွဲဖြစ်တဲ့ကဲ့သို့မိမိကိုယ်ကိုလည်းဆက်စုပ်ရွန်ရှာပွဲအဖြစ်ဆင်ခြင်ပြီးတော့အတုပဘာဝနာပွားရမယ်။သေတဲ့ဒုတိယကောင်းကြီးရဆက်စုပ်ရွန်ရှာပွဲဖြစ်တဲ့ကဲ့သို့မိမိကိုယ်ကိုလည်းပဲဆက်စုပ်ရွန်ရှာပွဲအဖြစ်နေနဲ့အတုပတရားရှုမှတ်ရမယ်။မိမိကိုယ်မှာရှိတဲ့ငါခေါင်းကရင်စရာတွေနှံ့တွေ တွေပြတာတွေပဇာကလူတရားတွေတွေတွေအဖားတွေအမြဲတမ်းဆောက်ဖို့နေရတာတွေခန္ဓာကိုယ်ကြည်ကြီးကြင်ငယ်တွေနဲ့ပြည်နေတာတွေဒီကြင်ငယ်တွေကိုနေတဲ့ဆောက်နေရတာတွေခန္ဓာကိုယ်ကြီးကိုဆက်စုပ်ရောရှာပွဲအဖြစ်ဉာဏ်နဲ့ဆင်ခြင်ပြီးတော့ပွားရမယ်။ဘာခန္ဓာကိုယ်ကြီးကဘာမှမသိတယ်ဘူး။ဘာမှမသိတယ်ဘူး။ဆက်စုပ်ရောရှာစရာ လွန်ကောင်းတယ်ပွားရမယ်ကိုယ်ခန္ဓာကိုယ်ရဲ့အတွက်ဖက်တဲ့အရာတွေကြည့်ဘာတွေခုကောင်းတာရှိနေလဲရှိဘူးနော်အမတန်မုံမြင့်တဲ့စားစရာတွေချက်ပြုပြီးတော့စားမြင်မြင်ဝါအဲ့ဒီပါဇက်ကဝါရတဲ့ဝါခါကိုခွက်တဲ့ကိုထုတ်ပြန်စားတယ်ကြီးစားမှာစားဘူးလား စားတော့စားဘူးလားဘာဖြစ်လို့လဲဘာကိုယ်ကစားကိုပဲနော်စားမလားစားကြည့်တော့မလားအဲ့ဒါလို့အတူပါတရားကိုသူပွားရတယ်စိုင်းရင်ပွားရတယ်ဒီအသားဟိုင်းစားတဲ့ကံမှာလည်းပဲမိမိရဲ့သားကိုမိမိရဲ့ချက်လက်တော်သားလေးကိုစားပြီးစားတယ်သိခဲ့မှာထားရတယ်။အာရဖြစ်ဖို့တရားဘောနာကျင့်ရပွားမယ်အထုနိုင်ဖို့ကလည်းဒီစားတာစားတယ် တခြားအကြောင်းကြောင့်မစတာမဟုတ်ဘူးလို့ဒီလိုရှုမှတ်ပြီးစရတယ်ဒီလိုစရင်ကိလေသာကင်းရဲ့ကိသက်ဆုံးစရာယုံဖို့စရာစပါနောက်ဘောင်းရခက်တဲ့နှမ်းတွေကကိုပါဇက်တဲ့စားပါမလားစားနိုင်ဘူးပါဇက်တဲ့ဖြစ်တဲ့တွေးတွေစားနိုင်ဘူးအဖားတို့စားနိုင်ဘူးမြေသာဆုံးရတဲ့ဒီကြီးငယ်တွေ ဘလို့ယုံကြကောင်းလဲမကောင်းတာတွေကြီးပဲပြိနဲ့နေတာဥပမာကဘာနဲ့ဒီလဲဆိုရင်မစင်ကိုထက်ရတဲ့ပြိထက်ရတဲ့စင်ကုန်လေးကိုအလုံးပိတ်ပြီးတော့အပြင်ကနေပြီးတော့လှပတဲ့ပကြီးယုတ်ကလေးရုပ်ရေးထားတယ်ပဲမစင်လေးပြိထက်ရတဲ့စင်အုပ်ကြီးကိုအလုံးပိတ်တော့အနမ်းရပါတယ်လေမရဘူး ပြင်ရနေပြီးတော့ဘုကြီးဖားပါတဲ့ယုံကြည်ရေးရပါနေတယ်သာလပါဖြစ်နေတယ်ဒါလို့ဒီအဲ့ဒီသဘောတရားတွေပါပဲခန္ဓာကိုယ်ကြီးရဲ့ဆွဆုစရာရမုတ်စရာတွေပဲဒါကယုံကြည်များနေစဉ်စားနေတဲ့စားစရာတွေကိုငြိမ်ငြိမ်ဝါပြီးတော့ပရခုတက်ကိုပေးပြထုတ်လိုက်ပါမိမိပါဇာခရက်ကပြထုတ်လိုက်ပါအဲ့ဒီစားစရာတွေကိုပြန်စားကြည့်တဲ့စိတ်မရှိမရှိတယ်လို့ပဲ ကိုစားတယ်စကြတယ်လည်းပဲဒီသိသိခင်ပါမိမိကိုယ်ရင်ဝါဒပြပြတဲ့မိမိကိုယ်ရင်ပဇာရပုထတဲ့အရာကိုကိုကဘာဖြစ်လို့ပြန်မစားနိုင်တယ်ယုံလို့ပဲဘာဖြစ်ပြန်မစားတယ်ယုံလို့ပဲရင်မကျိုးပဲတပတ်လောက်ဒီလိုနေလဲအဲကောင်ကြီးကနန်းစော်လာတာပဲအနည်းငါလူတွေကနန်းပါပဲကိုယ်အနံ့မပေါက်တဲ့အနံ့ရရအခြားယောဂီဒီမှာလည်း ယတနာဖြစ်မှာပဲတဲ့အញ្ញမို့ခန္ဓာကိုယ်ကြီးကိုဆက်စုပ်ရုံရှာဖို့အနေနဲ့ဟုတ်လဲရှုပါဘာလို့မလဲဟိုကြီးကအတုပါလည်းခဲ့မလဲမဖြစ်တဲ့အတုပါလည်းအိုးအတုပါလည်းခဲ့တယ်ကျွေးတော့ခါတယ်မင်္ဂလာဆောင်ပေါ့ပြင်ထားတယ်လို့ပဲပြည်သမီးတွေတခါတည်းဖိဖိကောင်းလို့ပြင်ထားတာအတုပါကလေစဉ်းစားကြည့်ရအောင် ဘာတတိမှမရှိဘူးထင်တယ်လက်ကြီးဆံမင်းဝင်းကြီးခြေသက်လက်သက်သွားရင်အသာကျော်ရုပ်ဖြစ်စီမြုပ်နှလုံးအသက်အပြည့်ဖြစ်ဆုံးဥမဥလေအစာသက်စာဥနောက်ပြည်ပြည်လေးပြီးသွေးချွေးစီခဲ့ရိတ်တတွေ့နှံစိတ်ကြည့်ခဲ့ခန္ဓာကိုယ်ကြီးမှာပွက်ထားတာက32ပါးရှိတယ်ပထဝီဓာတ်က20ရှိတယ် သမင်နေပြီးတော့ရေသွား20ကပထဝီဓာတ်အောက်လာ12ပါးကအဘောဓာတ်သမင်ဝိညာဉ်ခြေလေးလည်းပဲသွားအရေးအသားအကျော်ယုံဖြစ်စီရုပ်နှလုံးအသက်မြေအဖြစ်အဆုံးဥမဥဒေသာသစ္စာဥနာတိရေသလေးပြီးတွေးတွေးစီခက်နေစီတွေးနှံစေခြင်းငယ်ဘုရားတောင်းတော့ငယ်လေးလေးတဲ့ပြီးတော့12ပါးပတ်တာကပါဠိရောရအဲဖြေခဲ့မှလည်းဒီ သုစမာကတာပါဠိရုပ်ရဲ့အလဲကိုအခုလိုဒီလိုရောရတယ်သိကြည့်ကိုမနဲ့အစိုးရတော့သိကြည့်ကိုရတယ်ကိုရှင်ငိုင်းမှာတသဗ္ဗနကကပ္ပထံဤသဗ္ဗေဝိညာဉ်ခြေပဲလည်းပဲသွားအည်ဒီခြေပဲလည်းပဲညာအဖတ်ပြည့်လိုက်ခိုက်ရကဲရင်ကိုစတဲ့သမီးွယ်အိွယ်ထဲမှာခြေပဲကြိုက်ကိုတွေ့မပြီးဘလို့နေမလဲ လက်စဲရည်ပြင်းပြီဘယ်လိုနေမလဲစမြင်ကွေးဘုတ်ကွေးဘယ်လိုနေမလဲဒီဟိစားတာစားမလားဒီဘယ်လိုနေမလဲရုပ်ရုပ်ဘယ်လိုနေမလဲတဲ့ဆက်စားဘယ်လိုနေမလဲဩခန္ဓာကိုယ်ကနေဖြစ်ဖြစ်လက်လက်ကြာဖြစ်ဖြစ်နေတာမလားဖြစ်ဖြစ်လို့ကအနီရာကျူအားအနီရောညူရောမရောပြရောဝါရောပဲ ဝီမျိုးပဲဆံပင်ရဲ့ပြည့်ပြည့်ခိုက်တာနဲ့နဲ့လာဘုန်းကြီးတော့စားတယ်ဘာမှမဖြစ်ဘူးအဲဒီနော်ဆံပင်ဆံပင်ရဲ့ပြင်လိုက်ခါလိုက်ကမျိုးပဲပြင်မှာကလေးနဲ့ငယ်လေးချင်းဆံပင်ပြူခွေ့ဘာညာပါသိဖြစ်နေတယ်ဆံပင်ဝိညာဉ်ခြေပဲလက်သက်သွားအေးဆိုငါဤကိုမှာ ဝိဒိန်ကစွာကောင်းရာမမြင်သပင်သာရှိအမွေရှိ၍ရှိသည့်လက်သည်ခြေအသိနှင့်သွားလိမ့်တွေအည်တမျိုးဤနတ်ဆိုသည်အတုပ်ကိုဤပါရကငါဤကိုမှာ မွေကြိမ်လှစွာကောင်းရာမမီစပင်သာတိအမွေကြီး၍ရှိသည့်လက်သည်ခြေအတိနှင့်ဝါလိတဲ့ွေအရေးတမျိုးဤနဲ့ဆိုသည်အတုတ်ကိုကြည့်ပါကငါဤကုံမှာနတ်သာဝိကြိုင် မြက်ခိုင်လှစွာကောင်းရမည်သပင်သာရှိအမွေရှိ၍ရှိသည်လက်သည်ရှိအတိနှင့်သွားလိတစ်တွေအည်တမျိုးမိနတ်ဆိုသည်အတုပ်ကိုကြည့်ပါကအဲ့တော့ကောင်းလိုက်ပါကြည့်တယ်ဆုံးလိုက်လား ဆိုကြည့်ငါဤကိုမှာငါဤကိုမှာဝိကိလစွာကောင်းရာမမီသဗေသာရှိအမွေရှိ၍ရှိသည်လည်းသိခြေအသိနှင့်ဝါဒီတထွေအရေတမျိုးဤ၌ဆိုသည်အတုတ်ကိုပြီးပါကကောင်းတာတွေအခုမှ ရှိပါဘူးတဲ့ကောင်းတယ်လို့ထင်ဘူးလားပညာဝိပ္ပန္နတာလို့ခေါ်တယ်ဘာခေါ်တယ်လဲပညာဝိပ္ပန္နတာအမှန်မှားတယ်လို့ခေါ်တယ်ဘာဝိပ္ပန္နတာလဲပညာဝိပ္ပန္နတာအမှန်မှားတယ်စိတ်တဝိပ္ပန္နတာစိတ်မှန်မှားတယ်ပညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာ အဲ့ဒီဝိပါဒနာပြရဲ့ထဲမှာဒိဋ္ဌိဝိပါဒနာကိုတတ္တပါတိမဉ္ဇဉ်နဲ့ပေးတယ်ဒိဋ္ဌိဝိပါဒနာကိုအယူမှားတာကိုတတ္တပါတိမဉ္ဇဉ်နဲ့ပေးတယ်ပညာဝိပါဒနာနဲ့စိတ်တဝိပါဒနာဟာရှိသေးတဲ့အတွက်ကြောင့်သောတပန်တက္ကရာကများကြီးကာမဘုံဖြစ်သေးတယ်ပညာဝိပန္နသာစိတ်တဝိပန္နသာကို ကိမမပယ်နိုင်သေးတဲ့အတွက်ကြောင့်အနာဂတ်ပုဂ္ဂိုလ်များလည်းပဲသိရင်သုတ္တဝါဒကိုဘွားဖြစ်တယ်ဒီသုတ္တဝါဒဓမ္မဘဝကောင်းတယ်လို့အချိန်လေးနည်းနည်းရှိသေးတဲ့အနာဂတ်ပုဂ္ဂိုလ်ဒါရောက်အနာဂတ်ပုဂ္ဂိုလ်ဟာဒီအမှန်လေးတွေဒီစိတ်လေးတွေရှိသေးတဲ့အတွက်ကြောင့်အနာဂတ်ပုဂ္ဂိုလ်သိရင်သုတ္တဝါဒငါးပုံဘွားဖြစ်တယ်ဘောဓဘာတ္တကာရကအများမှာတော့ဒိဋ္ဌိဥပ္ပန္နာအဖြစ်မဲ့ပယ်ပြီးပြီဘာမှရှိတော့ဘူး ပညာဝိပန္နာနဲ့စိတ်တပ်ပါနဲ့ကိုယ်ရှိတဲ့အတွက်ကြောင့်ဒုက္ခသစ္စာအားလုံးကိုသိယန္တာနဲ့ဒုက္ခသစ္စာအားလုံးပြီးသွားတယ်ဘဝပုံသွားပြီဘောလောပါသောတာပန်လည်းသစ္စာလေးပါးဒုက္ခသစ္စာကိုသိတယ်အားလုံးမသိဘူးအားလုံးမသိသေးတဲ့အတွက်ကြောင့်မို့ကာမဂုဏ်ရှိတယ်ပဂရကံပုဂ္ဂိုလ်လည်းဒုက္ခသစ္စာကိုအားလုံးမသိဘူးဒါကြောင့်ကာမဂုဏ်ရှိတယ်အနန္တပုဂ္ဂိုလ်လည်းဒုက္ခသစ္စာအားလုံး ကုံတင်ပြီးသေးတာတွေ့ကြမို့တေရကကြိုက်ကြရောသုဒ္ဓဝါဒမှုတော့ဖြစ်တယ်။တင်ညာဝိမလာနဲ့စိတ်တိုင်းမလာတရားအနန္တပုဂ္ဂိုလ်ဒီမှာလဲပဲနည်းနည်းလေးရှိသေးတယ်။ဒါကြောင့်အနန္တပုဂ္ဂိုလ်သိရင်သုဒ္ဓဝါဒမှုတော့ဖြစ်တာပဲ။ကြည်ဝိပန္နလာတရားဆိုတာထွေးခံအတိတ်ကျော်ထွေးခံအဲမှာစားစားတယ်ကျွေးရုပ်ပြီးများစားမှာစားဘူးလား Tukar, tik, tik seseno. Sama saula. Kaya no. Di, kini kini soda kuat tik chok. Ai yo sada kami kai pi sama saula. Bai lo le. Ba ma tha le. Ada tukar we da kini kini kuat. Ma si da mula. Di kini kuat ga pya chyo pi lo. Kha le, pagat pa ma le. ခလုံလိုက်ပြီးတော့သမစ်တဲ့ပြေးစားလို့စားလို့ဘာပြသွားလဲဒါဝိပဿနာကမှားရဆိုတာမထင်ရှားဘူးလားမထင်ရှားဘူးလားထင်ရှားတယ်နော်တော်တော်ထင်ရှားတယ်ဒီကျင်ကြီးခွဲကိုအသိဖြစ်ပေမဲ့စသဖြင့်ပြီးရင်မစားဘူးကျင်ကြီးခွဲပဲယုံနေတယ်မလားကျင်ကျင်ကိုမစိုးတာလည်းနော်အောက်ကိုတာတဲ့ကိုမစားဘူးတတိယပြည့်ပြည့်ခံကိုမစားဘူးထွေခံကိုအရင်ပြောလိုက်မယ် ကိုချိတ်ချင်းပဲပကံကြတဲ့လူလိုက်မယ်ဘာဘာဘာစားစားတာစားလို့လားဟောနော်ကြည်ကြည်ခွဲကိုကိုချိတ်ချင်းပဲဖြော်လိုက်ဖြော်ဖြော်ပြီးတော့ပကံကြတဲ့လူလိုက်မယ်မိသိချင်းစားစားလို့လားအဲ့ဒါဘာလို့ခေါ်တယ်လဲသင်ညာဥပ္ပန္နာသာထိရှားမထိရှားဘူးလားကိုကိုကိုတင်တယ်တယ်လှတယ်ကောင်းတယ်ဆိုတာတွေကဘာတရားတွေလဲ ဝိပဿနာတရားတွေအမိလားဟိုးတော့တဲ့ကောင်ထဲမှာတောင်ယာတွေမှာသားကောင်တွေသားသမီးတွေလာလာပြီးစခါကြတော့လူတွေကအိုးမြေအိုးကိုခေါင်းမြေမြေလုံးလက်ကောင်းထားတာနေရေးဖြာလက်လက်အဲ့မြေခေါင်းဒီမြေအိုးကိုဖြာလက်ပုံမှာစော့လူတွေဝန်ထားတဲ့အင်းရဲ့ဟောင်းတွေကို အဲ့ဒီဖြာလေးဖြာလေးကြီးကိုအဲဒုံးနဲ့ဖြီးပြီးတော့လူပေါ်တဲ့အင်ကြီးတွေဝေါ့ဝုတ်ပြီးတော့ခါခါကြတော့ကိုယုံပါရနေတာခါကြလေးလူလူဖြစ်တာလူလူဟိုနေဝါတတိနေခါခါရတော့တသငယ်တွေကလူမြင်မှုတော့အာရထဲမှာတန်ရထဲမှာလက်ထဲမှာလူဖြစ်ရပြီးတော့ပြောတော့ဘယ်လဲအစာရိုင်းနဲ့ပြန်သွားတယ်လူကိုမြင်မှုတဲ့သသငယ်တွေပြိဿာတွေကလူမဟုတ်တဲ့ရုပ်ကိုတတ်ခါကြတော့လူဖြစ်ပြီးတော့ ။တောင်ယာတွေထဲကိုလက်မိတ်ထဲကိုမလာတော့ဘူး။ဒါဘာခေါ်လဲလဲ။ပညာဝိပန္နတာတရားလို့ခေါ်တယ်။အမိရာမမြင်တော့။တန်လျာတိနေပူတဲ့အခါမှာနေအနပူတဲ့အခါမှာမြေခိုးရေပေါ်တဲ့အခါကျတော့ဝိတ်တဲ့အခါကျတော့ရေလိုထင်ဦးလား။ယုံချင်တာနော်ယုံချင်တာပဲ။တန်လျာကိုရေချင်တဲ့သမင်အကြောက်ရမလား။နော်။ဒီအကြမ်းဖက်ကိုညရိုက်ခါကျချီးရလား။ ဘာမှပြီးတော့တန်တရားကြီးချင်းဒါဘာလို့ဆိုတယ်လဲသင်ညာဝိပန္နကတရားကြီးဒါကြောင့်မို့အတုပါကိုသူပါတင်တယ်သူပါကိုအတုပါတင်တယ်ထင်ဘူးလားထင်တယ်နော်မမေ့ရဘူးလားအေးဒါကြောင့်ဒီတရားလေးပါကိုမြေတံပွားရမယ်လို့ဆိုတဲ့ကြီးကစစ်တူရဘက်ကတရားပုံသောတရား၄ပါးရှိတယ်ဘယ်နှပါးရှိလဲ ၄ပါးသူလည်းဗုဒ္ဓံဂတိဘဝနာကတပါမေတ္တာဘဝနာကတပါမရဏနုတိဘဝနာကတပါအတုပဘဝနာကတပါ၄ပါးကိုအရင်ပွားပြီးပြတ်ခိုင်းဟိုင်နော်ဆိုကိုစိတ်ထဲမှာကိုစိတ်ထဲမှာမြဲမကွာပညာဉာဏ်ဖြင့်ရှုရမည် မြဲမပြတ်ထပ်ထရှုမှန်ပွားရမည်ဗုဒ္ဓသွမ်းရည်သိမြင်သည်ယုံကြည်မြဲလာစွာငါထက်ကြီးလူငါအောက်လူရွယ်သူသေးရာမြတ်လာပြီကဏမစဲဘုသမီး မာလက်တေကိုနိလာပြီကိုယ်တော်ကမှုယုတိပြုသုသောကမရတော်မီဘုနာတိယေဒုက္ခပေပြေ၍မလော့ပြီငါဤကိုမဝိကြိုင်လာသွားကောင်းရမည်သဘေသာရှိ မွေးဤ၍ရှိသည်လက်သည်ရှိအသိနှင့်ဝါလိတထွေအည်တမျိုးဤနတ်သုံးသည်အတုကြည်ပါကတရားလေးမျိုးဖြူမှတ်ကျိုးဘုဒ္ဓံသာသည်တရားလေးမျိုးဖြူမှတ်ကျိုးဘုဒ္ဓံသာသည် တရားလေးမျိုးရှုမှတ်ကြိုးသဘုဒ္ဓံလာသည်မြတ်စွာဘုရားဟောကြားတော်မူသောကိုယ်သောတရားတော်နဲ့သကုရရကဓမ္မတရားလေးပါးကိုကျမ်းလာကြကုန်သောဓမ္မတော်သူကစေနာပေါင်းလို့ကြောင့်အာလုံးသောယုတ်သူတို့ရှင်တို့သည်ဒီကိုယ်သောတရားတော်နဲ့သကုရရကတရားလေးပါးကိုပြညာပွားများအားထုတ်နေကြသည်ဖြင့်ဩနာရေဒုက္ခဘိက္ခတိတဲ့ဤကံဒီမှာယတ္တရားညာ လင်းမြန်တော့ကြည့်လွယ်ကူတော့ကြည့်ဖြင့်အားလုံးမျက်မှောက်တွေ့နိုင်ကြပါစေကုန်သတည်းသာဓုသာ